ခန်းကြီး129အငယ်1မှ4ငယ်သောအရွယ်မှဆက်၍ကျင်းဖန်များစွာငါ့ကိုသူတစ်ပါးတို့သည်ညှင်းဆဲကြပြီဟုသောစကားနှင့်ချီ၍ဤဒေလမျိုးကိုဆိုရသောစကားဟုမူကားငယ်သောအရွယ်မှဆက်၍ကျင်းဖန်များစွာငါ့ကိုသူတစ်ပါးတို့သည်ညှင်းဆဲကြပြီသို့တော်လည်းငါ့ကိုမနိုင်ကြ ထွန်သောသူတို့သည်ငါ့ကျောပေါ်မှာထွန်၍ရှည်သောထွန်ကြောင်းကိုဖြစ်စေကြ၏။ထာဝရဘုရားသည်ဖြောင့်မတ်တော်မူ၏။မတရားသောသူတို့၏ကြိုးတို့ကိုဖြတ်တော်မူပြီ။5ဇိအုန်မြို့ကိုမုန်းသောသူအပေါင်းတို့သည်ရှက်ကြောက်၍လှန်ခြင်းကိုခံရကြပါစေ။အိမ်မိုးပေါ်မှာပေါက်၍အဘယ်သူမျှမနှုတ်ဘဲညှိုးနွမ်းတတ်သောမြက်ပင်ကဲ့သို့ဖြစ်ကြပါစေ။ ထိုမြက်ပင်ကိုရိတ်သောသူသည် လက်တဆုပ်မျှမရ။စီးသောသူလည်းလက်တပွေ့မျှမရ။လမ်း၌ရှောက်သွားသောသူတို့ကလည်း၊ထာဝရဘုရား ပေးတော်မူသောမင်္ဂလာသက်ရောက်ပါစေသော။ထာဝရဘုရား၏နာမတော်ကိုအမှီပြု၍သင်တို့ကို ကောင်းကြီးပေးကြ၏ဟု မပြောမဆိုရကြ